ခန်းကြီး149အငယ်1မှ6သာဝရဘုရားကိုချီးမွမ်းကောင်းသည်ဖြစ်၍ချီးမွမ်းကြလော့ငါတို့၏ဘုရားသခင်ကိုထောမနာပြုခြင်းသည်တာယာလျှောက်ပတ်သည်ဖြစ်၍ထောမနာတည်ခြင်းဆိုကြလော့ဒါဝရဘုရားသည်ယေရုရှလင်မြို့ကိုတည်ဆောက်၍အဝေးသို့နှင်လိုက်သောဣဒရေလအမျိုးသားတို့ကိုစုဝေးစေတော်မူ၏စိတ်ကြွေမွသောသူတို့ကို နှစ်သိမ့်စေ၍သူတို့၏အနာကို ကုတော်မူ၏ ကြယ်များကိုရေတွက်၍အသီးအသီးတို့ကိုသမုတ်တော်မူ၏။ငါတို့၏ဘုရားရှင်သည် ကြီးမြတ်တော်မူ၏။တန်ခိုးတော်လည်းကြီး၏။ဥာဏ်တော်လည်းအနန္တဖြစ်၏။ထာဝရဘုရားသည်စိတ်နှိမ့်ချသော သူတို့ကိုကြွပင့်၍၊မတရားသော သူတို့ကိုကားမြေပေါ်မှာလှဲတော်မူ၏။ဂုဏ်တော်ကို ချီးမွမ်းလျက်ထာဝရဘုရားရှေ့တော်၌သီချင်းဆိုကြလော့။စောင်းတီး၍ငါတို့၏ဘုရားသခင်ကို ထောမနာတီချင်းဆိုကြလော့။ကောင်းကင်ကိုမိုးတိမ်များနှင့်ဖုံးလွှမ်းသဖြင့်မြေကြီးဖို့မိုးရေကိုပြင်ဆင်၍တောင်များပေါ်မှမြက်ပင်ကို ပေါက်စေတော်မူ၏။မြည်တတ်သောကြီးကန်းကလေးမှဆ၍တရိษံများတို့ကိုကျွေးမွေးတော်မူ၏။မြင်းဤခွန်အားနှင့် လူဤလျင်မြန်ခြင်းကို အားရနှစ်သက်တော်မူခြင်းမရှိ။ကြောက်ရွံ့သောသူနှင့်ယူနာတော်ကိုပျော်လင့်သောသူတို့ကိုသာဝရဖျားနှစ်သက်တော်မူ၏ အငယ်၁၂မှ20အိုယေရုရှလင်မြို့သာရဖျားကိုချီးမွမ်းလော့အိုစီယုံမြို့တင်းဖျားသခင်ကိုချီးမွမ်းလော့အကြောင်းမူကားတင်းဤတကားကန့်လန့်တို့ကိုခိုင်မာစေ၍တင်းဤအထဲမှတာသမီများကိုကောင်းချီးပေးတော်မူ၏တင်းဤပြည်စွန်းပြည်နာမှအမှုရေးကိုငြိမ့်စေ၍အကောင်းဆုံးသောစပန်းနှင့် တင့်ကိုဝစွာကျွေးမွေးတော်မူ၏မြေကြီးပေါ်သို့ဗျာဒိတ်တော်ကိုလွှတ်တော်မူ၏နှုတ်ကပတ်တော်သည်အလင်းအမြန်ပြေးတတ်ပါ၏မိုးပွင့်ကိုတိုးမွေးကဲ့သို့ချတော်မူ၏နှင်းကဲကိုလည်းပြာကဲ့သို့ဆွပြူတော်မူ၏မိမိမိုးဒီကိုစနှုတ်စပေါက်ကဲ့သို့လွတ်တော်မူ၍ချမ်းစေတော်မူခြင်းကိုအဘဲသူခံနိုင်သနည်းတဖန်နှုတ်ကပတ်တော်ကိုလွတ် ထိုမိုးပွင့်အစရှိသည်တို့ကိုအရေးကြိုးတော်မူ၏။မိမိလေကို လာစေတော်မူသဖြင့်၊ရေတို့သည်စီးကြ၏။နှုတ်ကပတ်အမိန့်တော်ကိုယာကုပ်အမျိုး၌၎င်း၊စီရင်ထုံးဖွဲ့တော်မူချက်များကိုဣသရေလအမျိုး၌၎င်းဘော်ပြတော်မူ၏။အခြားတပါးသော အမျိုးသားတို့၌ထိုသို့ပြုတော်မမူ။စီရင်တော်မူချက်များကို သူတို့မသိရကြ။ဟာလေလုယ